လေးကတရားရှုရတဲ့အခါကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးဗုဒ္ဓနိကျလမ်းမှလေးညွှန်ပြထားတဲ့ကြပြားဆောင်ဖို့ကလေးပါလေအဲဒါလေးပြောသွားပါလားဒါလေးကအမှန်ထိရောက်ပါတယ်သူကတော့ခိခိုက်ချူမှတဘာဝမြင်သည်ဆိုတာပါလေ စကားလေးကျဉ်းကျဉ်းလေးနဲ့တို့တို့တုတ်တုတ်လေးနဲ့ပေါ့လေသတိပဋ္ဌာန်သတုတ်လုံးကိုသတိပဋ္ဌာန်သတုတ်လုံးကပြထားတဲ့ရှိမှတ်တဲ့နည်းအကုန်လုံးချုပ်ဝင်ကုန်ပြီပါလေဘုန်းကြီးတို့ပြောရမယ်ဆိုလို့ရှိရင်အေးဩဇာခုံရောက်တယ်လို့ဆိုတာပါလေ င်းလည်းကောင်းပါလေသူကတော့လူကြီးအနှစ်ကလေးချုပ်ပြီးတော့မိကြားထားတာပါလေဖြစ်ခိုက်ဆိုတော့အကုန်လုံးပါလာပါမြင်လာလည်းဖြစ်ခိုက်ပဲကြားတာလည်းဖြစ်ခိုက်ပဲနာနာလည်းဖြစ်ခိုက်ပဲစားတာလည်းဖြစ်ခိုက်ပဲဒါတွေကဆိုအလုပ်တွေသိညာတာပဲဒီလိုပဲကြည့်တာမြင်လာအစာအကုန်လုံးပါလေဒီမှာ သမင်းတလုံးဖြစ်ဖို့ရာအတွက်ပေါ့လေရှေ့ပိုင်းကပြုရတဲ့ဟာတွေအများကြီးပဲမဆုံးလည်းအောင်များတာပဲသူကပြီးတော့အထီရလည်းပဲအများကြီးပါအထီရတော့မာလာပြောတာပူဇာလို့ရအေးတာပေါ်တာတောင်းတာတင်တာလှုပ်တာပါသာကြည့်လို့ရစလုံးနဲ့ရုပ်တွေပေါ့ အဲကြည့်လို့ရတဲ့ကောင်းတဲ့ရုပ်တရားလည်းပဲဖောင်းနေပင်တဲ့ခါလည်းပဲထိရတယ်ပါလားထိုင်တာလည်းပဲထိထိတာလည်းထိကိုယ်ရဆန္ဒစောင်းနေခဲ့တာကြွတာလှမ်းတာချတာဒါလည်းအကုန်လုံးထိတာအကုန်လုံးဒီတော့ပြည့်စုံနေတာပါနေတာပါဘယ်ဟာမှမလုပ်ဘူးနေ့စဉ်စားရတဲ့အစားအစာတွေမှာ ဒုံလေးတွေအဖက်ကလေးတွေအခဲလေးတွေပါလေဒါလေးတွေမှာသူ့ဝါမကြည့်လို့ရှိရင်တော့ဘာရတာမှမသိဘူးပါလေဝါကြည့်ရင်တော့သိတယ်သူရှိတဲ့အရာသာထွက်လာတာဒီကချိုးတဲ့အရာသာထိရှားနေချိုးတဲ့အရာသာထွက်လာတာရှင်တဲ့ရတာရှိနေလို့ရှိရင်ရှင်တဲ့ရတာထွက်လာတာ ခြားခြားခါရရတာဆက်တဲ့ရတာစသည်စသည်ပေါ်လေသူတို့မှရှိနေရတာလေးတွေဟာဝါကြည့်လိုက်စီတတိကဝါကြည့်လိုက်လို့ရှိရင်ဒီကရှားရည်အာရည်နဲ့ပေါ်ရှားထွက်တဲ့အရည်ဘုရားအာကောင်ကထွက်တဲ့အရည်ပေါင်းစပ်လိုက်တဲ့အခါကျတော့မှတုံးတဲ့အဖခဲရရ ဘုရားသားလေးကပျော်ပြီးတော့ဝင်လာတာဘုရားသားလေးထွက်လာတာအဲ့ဒီသဘောမျိုးပါပဲဒါဝင်လို့သူ့ကိုစပါဝခေါ်သလိုစရစလို့လည်းခေါ်တာပါလေဒီမှာကိုစီကိုစီပေါ့လေအဲတဘာဝလေးတွေရှိတယ်ကိုစီကိုစီအရသာလေးတွေရှိတာတဲ့ကိုယ်ပိုင်ရတာလေးတွေပါလား အဲဒီလိုသဘာဝနဲ့ဆရဆတွဲပြီးတော့မြတ်စွာဘုရားဟောထားပါတယ်အဲဒါကြီးအကုန်လုံးထွင်လုံးနေမဟုတ်ပါဘူးစာထဲမှာတိုက်ရိုက်ပါပါတယ်ကွာအခုရပိုင်းလေးအတွင်းမှာလူခဲတဲ့ရပိုင်းလေးအတွင်းမှာစတိပဋ္ဌာနအတိပ္ပယ် ယုံကြည်နားလည်အောင်ပြောမှာတရှိန်လို့တဟုန်တို့လင်းပေါ်ရဲ့အာရုံစီရောက်အောင်အမြန်သွားရမယ်ဆိုတာပေါ့လေအရင်စလိုလည်းပဲရောက်အောင်သွားရမယ်ဆိုတာထောင်းပြအောင်ပြရမယ်ဆိုတာအတိတ်ခါတည်းဝင်ရောက်ပြီးတော့ လူရဲ့တက်ခိုက်ယူသလိုပေါ့လေဒီလိုလိုပဲမှတ်ရမယ်ဆိုတာကိုတေတိုးဝင်ပြီးတော့ပေါ့လေအရာအမိဒီအာယုံဖမ်းရမယ်ဆိုတော့ဒါနဲ့တေသေးဝေးလောက်ရတဲ့တရားဟာခုလိုစကလုံးကြီးရတဲ့ကျမ်းစာကြီးလားလို့တချို့ကတော့ထင်မှတ်မှန်း တချိန်လုံးတော်ဘူးလို့ဆိုတဲ့ဟာတော့တော်တော်မဆိုတာဘူးပေါ့လေဒါမှမဟုတ်တစ်ဖက်ရန်သူနဲ့ခြေတော်ရှိနေတာမှာအနိကတပွဲတော့တယ်ဆိုရင်ဒါတော့တိုးအောင်ပါပဲအဲ့ဒီဥပမာလေးလည်းပြပါလားရက်စက်တဲ့ဥပမာလေးပြတာတော့အရင်စလို့ ဉာဏ်ဉာဏ်ကြီးပေါ့လေအောင်စီရောက်အောင်လဲတော့ရမယ်ဆိုတော့တော်တော်ခက်ခဲတဲ့လုပ်တွေလို့ထင်ရမှာပါပဲအတင်းတစ်ခါတည်းကိုဝင်ပြီးတော့သူ့ရဲ့တိုက်ခိုက်ယူရမယ်ဆိုတော့ဒါတော့ရစ်စစ်တဲ့စကလုံးတွေလည်းပါနေပါတယ်ဒီမှာအတင်းတိုးဝင်ရမယ်ဆိုတော့ဟောလေအဲ့ဒါတော့လည်းတော်သေးတယ်ဒီမှာ ။ဟောတော့တရားအထုတ်ရမှာဒီလိုလုပ်နိုင်မှာ။ဤစစ်စစ်ကလေးလုပ်နေလို့မရပါဘူး။ဒီအတိုင်းထားအကွေးစလှုပ်ရှားမှာတော့ဒါတော့ဖြည်းဖြည်းသာသာလူမှလို့လုပ်ရပါလား။ရုပ်ကိုတော့အတတ်နိုင်ဆုံးပေါ့လေ။အတေးဆုံးအထိလျှော့ချလိုက်ရပါတယ်။တိုင်တက်အကွေးစလှုပ်ရှားတယ်။ အဲဒီလိုအနည်းဆုံးထိလျှော့ချနိုင်မှခုနတရှိလို့တခုံတို့ဆိုတာစိတ်နဲ့ညီနိုင်ပါတယ်အတင်းအရင်စလိုပေါ့လေများများလုံးနိုင်ပါပါစိတ်ကအတင်းတိုးဝင်ပြီးတော့ပေါ့လေလူရတက်ခဲ့တယ်လည်းလုံးနိုင်ပါပါအတင်းအဲ့ဒီစီရောက်အောင်လည်းပဲတိုးဝင်ဖို့ဓမ္မလွယ်ပါတယ် ရံရံကြီးထိုင်လိုက်ထားလိုက်ကိုယ်လိုက်ဆောင်းလိုက်ဆောင်းလိုက်ငါလိုက်ကြွလိုက်ဆောင်းလိုက်ဆိုတော့စိတ်ကမလိုက်နိုင်တော့ကြောသွားတာပဲလွန်သွားတာပဲကြည့်ပြီးသွားတဲ့ဟာတွေကိုကုလိုတတိပ္ပံကြီးနဲ့လိုက်ပြီးတော့မဆက်မရှုနိုင်လို့ရှိရင်အဲ့ဒီလွန်သွားတဲ့ရှုခွင့်အာယုန်တွေပေါ်မှာယုံ nant တရားတွေပေါ်မှာပေါ့လေ အညာဏဆိုတာပေါ့လေမတိချင်းဖြစ်သွားတယ်မတိမှုဖြစ်သွားတယ်မတိုံလည်းမဟုတ်ဘူးအလွဲတွေလည်းလျှောက်သိတာပါမတိမှုဒီမှာဟုမတိမှုဒီမှာဟုအဲ့ဒါတွေကပါနေတာတတိမဲ့ပြီးတော့တော်သလိုရောသလိုပေါ့လေနေခဲ့တော့တကယ်ရှိရုံနဲ့တရားတွေပေါ်မှာမတိတွေကထန့်တယ် တူရတဲ့သဘောတွေကထပ်နေတယ်အလွာကြီးကတိတ်ထူထဲနေတယ်အဲဒါမောဟပတလလို့ခေါ်ပါတယ်တွေ့ဝေမှုံမမပြတ်သားဘူးတကယ်ရှိရုံနဲ့တရားတွေပေါ်မှာအမှန်တရားတွေမှာတွေ့ဝေမှုံမမပြတ်သားတာအထလွာကြီးတို့ဖြစ်နေတယ်အဲ့ဒီအထလွာကြီးတဖြည်းဖြည်းပါပြီးတော့ပေါ့လေပောက်ထွက်တောင်းလို့မှာပါတော့ မတိကပဲအရင်ဦးနေတော့အမတိကပဲအရင်ဦးနေတော့အဲ့ဒီတဲ့စောနေတယ်ဆောအောင်တက်ကြွဖြတ်လက်တဲ့သဘောဖြစ်အောင်ပေါ့လေအမှန်တန်စူးစမ်းပါလေအများဆုံးတက်တဲ့စီဒီဘက်ကစိတ်ပိုင်းဆရာကဖြတ်လက်ပြီးပါမှတက်ကြွပြီးပါမှအမြန်ကိုလုံနိုင်ပါမှဒါမှရပါလေ အဲ့ဒီသဘောလေးတော့နားလည်ထားဖို့ပါပဲကွာဒါမလို့ယောဂီတွေဘလဝတပလောကြီးဝကိုကကျောင်းမှလို့အင်အားရှိနေပြီမယ်လို့အားနေတဲ့ပုဂ္ဂိုလ်လိုသဘောထားရမယ်ခန္ဓာနေတဲ့ပုဂ္ဂိုလ်များအထိုင်ထအကွေးဆိုင်ဒူးလို့ဘာလို့အလွန်လားနေတဲ့ပုဂ္ဂိုလ်တွေက ထားဖို့ပြိုရပ်ဖို့ဝေလို့ဒူးလေးဆရတာတော့အသာလေးဖြည်းဖြည်းလေးလောက်ရတာတော့မှလားဟမ်အာဘီရှိပေမဲ့လို့အားလွယ်အားနေတဲ့ပုဂ္ဂိုလ်သဘောထားပြီးတော့ဖြည်းဖြည်းလေးလောက်ပါလို့ကျမ်းဂန်ကျော်မှာပြထားပါတယ်မှာဒါသိရေးကြည့်ပါတယ်တော့မှာတတ်နိုင်ဆုံးရုပ်မူရာကိုစိတ်ကြောင့်ဖြစ်တဲ့ရုပ်မူရာရုပ်မူရာတွေကို အတေးဆုံးတုံးမှာလျှော့ချထားပြီးတော့ပြုလုပ်နိုင်ပါမှယူသေးတဲ့စေဆဆပြုလုပ်နိုင်ပါမှကိုယ်ရဖြစ်သွားတဲ့ယုံနာတရားတွေကိုအချိန်ကြီးဖောက်အုပ်မိနိုင်ပါတယ်အဲဒါတော့ယောဂီတွေသဘောပေါက်ဖို့အရေးကြီးပါတယ်။ တဲ့ခေါ်တဲ့တိန္ဒလာပေါင်းနေတဲ့မျက်စိဟာတိန္ဒလာကပါလို့ရှိရင်တော့နည်းနည်းပါပါဝရဝါဒမြင်နိုင်ပါတယ်ဖုံးနေတဲ့တိန္ဒလာကထူထဲပြီဆိုလို့ရှိရင်တော့ဘာမှမမြင်ဘူးအမှန်တရားတွေကိုအမှန်တိုင်းမသိတဲ့အဉာဏ်အတုံးမို့ဝိစာဟာ သူကအမှန်မသိဘူးမမသိအောင်လည်းမဟုတ်အလွဲတွေလည်းလျှောက်တည်တယ်တိတော့တည်တယ်အလွဲတွေလျှောက်တည်တယ်ခုနတင်တယ်ဖုံးလေးတဲ့မျက်စိဟာအမှန်မမြင်ဘူးမြင်တော့မြင်တယ်အမှားတွေလျှောက်မြင်တာအဲ့ဒီသဘောမျိုးပဲဘွာပေါင်းများစွာပေါ့အမှားတွေဒီဘွားပဲတွေ့ကြည့်ပေါ့အမှားတွေအများကြီးပဲထူထဲနေတယ် အမှန်မမြင်ဘူးဆိုလို့ရှိရင်အမှန်ကိုလည်းပဲမလုပ်ဘူးပေါ့အမှားတွေမမြင်ဘူးဆိုလို့ရှိရင်အမှားတွေလည်းမရှောင်ဘူးပေါ့ဒီနည်းနဲ့ပဲသူ့မှာနည်းနည်းပါးပါးကုသိုလ်တွေလုပ်ပြီးလို့ရှိရင်နည်းနည်းပါးပါးအကျိုးရအာဟုဆိုရင်အများကြီးလုပ်ပြီးဆိုလို့ရှိရင်ဆိုးကျိုးတွေပဲအများကြီးရသွားတာပဲကမ္ဘာလောကကြီးအဲ့ဒါတိုင်ဖြစ်နေတာပါ ။ဒါကြောင့်တိန်တလာဖောနေတဲ့မျက်စိကိုမြတ်စွာဘုရားဆာလာကိယဆိုတော့ဆာလာကုယောဂဗုဒ္ဓောဆိုတော့အဲ့စာရှင်နဲ့တူပါပြီလေမြတ်စွာဘုရား။သူရဲ့စိတ်ပါခုနအမှန်တိုင်းမသိဘူးဒီမှာတိန်တလာကြီးဖုံးနေတာကိုတစ်ဖြည်းဖြည်းခွာထုတ်တဲ့နည်းတွေပြည့်တယ်ခွာခွာထုတ်တော့ တိတ်ကလာတွေကတဖြည်းဖြည်းပါပါပြီးတော့ပေါ့လေအမှန်တရားကိုနည်းနည်းအစားပြီးတော့တော်တော်များများပြည့်ပြည့်စုံစုံမြင်သွားတဲ့အထီးပဲမြတ်စွာဘုရားအဲ့စာချင်းကြီးလို့ပေါ့လေဥဒါပဲအမှန်တူပါတယ်ဒီကတော့အဲ့ဒီသဘောသွားလေးနားလည်ဖို့လိုပါရဲ့ဖြစ်ခဲ့ရှင်ကသဘာဝမုတ်ချသိနိုင်ပြီဆိုတဲ့စကားမှာ နေခဲ့ကြခဲ့စသည်ပေါ့လေကိုယ်တွေကမူရလေးတွေဖြစ်တုံးဖြစ်ဆဲလေးမှာပေါ့လေကိုယ်လိုတတိပ္ပာနေတဲ့ရှုလို့ရှိရင်သဘာဝတွေကြည်လာတာပဲစဉ်စဉ်စဉ်စဉ်ကြည်လာတာပဲအဲကြည်လို့ရှိရင်မတိပြောက်ပေါ့မတိပေါ်တော့ မတိနေရာမှာအတိအစာထုတ်လိုက်တဲ့အခါကျတော့မတိအလိုလိုပြောက်တော့တပင်ဖြောက်ဖို့လိုတော့မောင်ကလေးမှာအလင်းဝင်လာလို့ရှိရင် အမှောင်ကိုတမင်ဖြောက်ဖို့မလိုတော့ဘူးအလင်းရောက်ဖို့ပဲအရေးကြီးတာအဲ့ဒီသဘောပဲအလင်းရောက်လာတာအလင်းရောက်လာလို့ရှင်းနေတာပါလေအတိတ်ကြောက်သွားလို့ရှိရင် အလင်းအဲအတိရောက်လာလို့ရှင်းနေတာပဲတခါလေဒီလိုမျိုးအဲ့ဒါလိုလုပ်ပြီးတော့မြတ်စွာဘုရား လိုမရှိဘူးဆိုလို့ရှိရင်မတီးဘူးမတီးအမားတွေလျှောက်ပြီးတော့ပေါ့ဟိုဟာပြင်မြင်ကွင်းတစ်ခုကိုမြင်သွားတယ်ကုလိုတိပ္ပဌာန်ကြီးနဲ့မြင်တယ်လိုက်ပြီးတော့မရှိဘူးမရှိလို့ရှိရင်ဖြစ်ခဲ့လို့လားပြစ္ဆုတ်ပံကိုမရှိလို့ရှိရင်ပုဂ္ဂိုလ်တ attva ပညာတိပေါ့ဒီအစွဲကြီးဝင်တော့တာပဲ အချင်းချင်းဆန့်ကျင်ပဲအချင်းချင်းဆိုလို့ရှိရင်အမျိုးသားကအမျိုးသမီးတွေ့မယ်အမျိုးသမီးကလည်းအမျိုးသားတွေ့မယ်ဆိုရင်အခုလိုတတိပ္ပဏနေနဲ့လာပြီးတော့တတိထားပြီးတော့မရှိလို့ရှိရင်ဒါမိမပဲဒါယောက်ျားပဲဆိုတော့ဗောလေအဲ့ဒီကအပေါင်းလိုက်အတုံးလိုက်တိလိုက်နေနေဗောလေအဲ့လိုပဲရှိရင်ຢာကဖြစ်သွားပြီမရှိလို့ຢာကဖြစ်အခုတော့မကြည့်တော့ຢာကဖြစ်သွားပြီတမတဲတာက ဒါအချောလေးပဲဒါအလှလေးပဲဆိုတော့ကိုလုံးကိုဘုံကဘယ်လိုရှိတာပဲယောက်ျားဆိုရင်ဘယ်လိုဘောတောင်းတင်းတာပဲဆိုတော့ဒီလောက်နဲ့မနေဘူးလျှောက်ပြီးတော့သုံးတတ်တော့တာပါပဲမျက်နှာစီရောက်တော့မျက်နှာလေးကဘယ်လိုနှာခေါင်းစီရောက်တော့နှာခေါင်းကဘယ်လိုနှာသာစီရောက်တော့နှာသာဘယ်လိုပါးစပ်စီရောက်တော့ပါးစပ်ဘယ်လိုမေစီနာစသည်ဘောလေအကုန်လုံးပဲခန္ဓာကိုယ်ရဲ့အစုံလေးအစိမ့်ရပဲလိုက်ကြည့်လို့ရှိရင် တခါလဲတော့ကိလေသာတွေပေါ်လာတာပဲထဏကိလေသာတွေသမင်းစားတဲ့ခါကျတော့ပြင်စနာကိုယ်တွေဟင်းလိုပဲဟွန်းသမင်းကြီးတက်တက်စားတော့မကောင်းဘူးပေါ့ဟင်းလေးနဲ့ဖက်လိုက်တဲ့ခါကျတော့အရသာတွေထွက်လာတာတော့ပြီးသားလာတော့ မြင်ကွင်းတစ်ခုမှာကိုပဲကိလေသာတွေဘယ်လောက်ဖြစ်သွားလဲကြည့်ပေါ့ဒါကကိုယ်လိုရှိတဲ့ကိုကြိုက်တဲ့အာယုတွေ့တဲ့အခါမကြိုက်တဲ့အာယုတွေ့ပြီဆိုလို့ရှိရင်ထောက်ဝင်လဲဆိုမုန်းစရာပေါ့လေဒေါသဖြစ်လာတာအဲဒီဒေါသဖြစ်စရာအာယုကမုန်းစရာတွေအကုန်လုံးရှောက်ကြည့်လို့ရှိရင်ဟာမုန်းတွေတကားတော့ပွားလာများလာတာလို့ပဲ အဲ့ဒီမောဟကတော့လောဘဒေါသဖြစ်တိုင်းပါသွားတာအမြင်မှားတယ်ဖြစ်ပြီဆိုလို့ရှိရင်မြကန်းဟာ သူ့ဟာသူလမ်းပဲသွားနိုင်လေသွားကြည့်ချော်ကြပါဘူးရှောင်ရမယ့်ဟာလည်းမရှိဘူးဆိုရင်မရှောင်အကုသိုလ်တွေပွားတယ်အမားတွေလုပ်တယ်ဆောင်ရမယ့်ဟာလည်းပဲဆောင်မဆောင်မှဆိုတော့မသိဘူးသူရဲ့အကျိုးပြည့်လည်းမသိဘူး ကျုံ့ကျုံ့ကြည့်ဖို့ဆိုလို့ရှိရင်အမှားတွေပဲများတာပဲအမှားတွေလို့အမှားတွေလို့တော့လူဂုဏ်သိက္ခာတွေကြအစဉ်တန်းနေနိုင်ကြတာဟိုနောက်တမလွန်ထားပါတော့အခုဘဝမှာပဲခြေစိုးဒီစိုးဖြစ်သွားတော့လေအများကြီးပေါ့မိုက်ကန်းနေခေါ်ရတာတွေပါတော့မြင်ကွင်းတစ်ခုမြင်လိုက်တာနဲ့တတိမထရင်မထားသလောက်ဒီမှာကိလေသာတွေဖြစ်သွားတယ်နောက်ပိုင်းက ကျุလွန်စော်ကားမှုတွေဖြစ်တာလေဥပဒေကတားထားလို့ထိမ့်လာနေရတယ်ပေါ့လေစိတ်ထဲကတော့ကျุလွန်နေနေတာပါတို့တူကြားတဲ့အခါနားတဲ့အခါစားတဲ့အခါထိတဲ့အခါဤတဲ့အခါလည်းဒီတိုင်းပဲဆက်တယ်လို့ပဲဒီလိုဖြစ်နေတာပဲအဲတော့အများအားဖြင့်တတ္တဝါတွေဟာတည်းမှာ24နာရီဆိုရင် တန်ရှင်းတဲ့စိတ်ကလေးဖြစ်ရတဲ့အချိန်လေးကနည်းနည်းလေးစိတ်ထားလေးနဲ့ဖြောင်းသွားတဲ့အခါတန်ရှင်းတဲ့စိတ်ကလေးမေတ္တာလေးဝင်လာတဲ့အခါမှာတန်ရှင်းတဲ့စိတ်ကလေးကျင်နာမှုလေးဝင်လာတဲ့အခါမှာတန်ရှင်းတဲ့စိတ်ကလေးဒါတိတော့ပဲဉာဏ်နဲ့ချိန်ကြီးရတော့အကုသိုလ်ကြီးပဲလောဘအဥစီရဲ့အကုသိုလ်ဒေါသဥစီရဲ့အကုသိုလ်မောဟဥစီရဲ့အကုသိုလ်လောဘဒေါသမောဟရဲ့ဖြည့်စည်းခံရတော့သူတို့ သူတို့ကဖြည့်စည်းနေတော့သူတို့အလိုလိုက်ရပြီဆိုလို့ရှိရင်တော့တွေးဆိုင်တယ်ခြေစိုးတွေနောက်ပိုင်းလိုက်လာတော့တာခြေစိုးတွေလိုက်လာလို့ရှိရင်သူလည်းမသက်သာကိုလည်းမသက်သာနောက်ပိုင်းကတော့စိတ်မချမ်းသာမှုတွေကိုယ်မချမ်းသာမှုတွေပေါ့လေဒါတွေပဲဖြစ်လာတာပါတော့ဒါလောကကြီးဖြစ်နေတာဒီတိုင်းပေါ့အဲဒီလိုလည်းပဲမြတ်စွာဘုရားအပြစ်တင်နေအောင်ဖော်ပြပါလေ သဝါဝအခြေဆိုးရောက်ဆိုးဆိုးဝါးဝါဘဝတွေရသလိုဆိုးဆိုးဝါးဝါအခြေအနေနဲ့ကျုံရသလိုမပြောပါတော့တဲ့အမှန်ရှိရှိနေမှုကြောင့်ကောင်းတဲ့အရာလေးတွေကောင်းတဲ့ဘဝလေးတွေရပြီမယ်လို့နောက်ပိုင်းကဥနာတိဒုက္ခပဲတွေဒုက္ခတွေဖြစ်ရတော့ ဝင်နေရတာတန်တန်ကိုကြည့်ရတာဒါတွေမဆုံးနိုင်တော့ရတဲ့ချမ်းသာလေးကနည်းနည်းခံစားရတဲ့ဆင်းရဲတွေအများကြီးပဲအဲ့ဒါလည်းကောင်းကောင်းတဲ့အမှုရာကြောင့်ကောင်းလို့ကျိုးရတာမကောင်းတဲ့အမှုရာအကျင့်ကြောင့်ဆိုးကျိုးတွေရနေတာကိုပါဠိလိုကဝတ္တဒုက္ခလို့ခေါ်ပါတယ်အဲ့ဒါဒီစဉ်းစားပြလေပတ်ပြီးတော့ဖြစ်နေတဲ့ ဆင်းရဲတွေမကောင်းတာတွေတဲ့ဒါတွေဟာတတ္တဝါတွေမှာအဲ့ဒီဟာတွေကစကလမိတာဆိုတာယာနှုံးပြပေါ့ဂျာနှုံးပြီးကျုံရတဲ့ဆင်းရဲတွေပဲပါရိခံလဲဆိုတော့ကိရိစ္ဆမူလကာနဲ့ခုနရာဂသောရမောဟအစရှိတဲ့ကိရိစ္ဆာတွေအဲ့ဒါဒီအရင်ခံပြီးတော့ဖြစ်တာပါ သူကအရင်းမြစ်ပဲအဲ့ဒီအရင်းမြစ်တွေဖြစ်နေသမျှတော့တတဝါတွေရာတော့ကြီးစီရကတော့ကျောင်းမှာရှိရတာသိကြတယ်အဲ့ဒီလောဘဒေါသမောဟတွေဖြစ်စည်းလာပြီဆိုလို့ရှိရင်ဖြစ်စည်းခံရတဲ့ပုဂ္ဂိုလ်ဟာ လောလောဆယ်တော့ဖြစ်နေတော့မှာသူတို့ရဲ့အပူဟတ်တော့ချမ်းသာဘူးဖြစ်တော့လည်းပဲဆင်းရဲအောင်ဖန်တီးတတ်တဲ့တရားတွေပောတိဒုက္ခလို့ခေါ်ပါတယ်။ဒီအကျဉ်းနာစာတိယတိရတဲ့အာရုံနဲ့စပြီးတော့လောဘတွေဖြစ်နေပူလောင်နေတာ။ဘုရားရေရအောင်လို့စံစီတယ်။ မတရားနည်းနဲ့ရအောင်လုပ်တယ်ဒေါသတွေဖြစ်လို့ရှိရင်တပည့်သားပုဂ္ဂိုလ်တွေချရမှာချတယ်တိုက်တယ်ခိုက်တယ်လောဘဒေါသရဲ့အပြစ်ကိုမြင်တော့အကောင်းထင်ပြီးတော့ဗောလေအဲ့ဒါတွေလုပ်တယ်ပြီးတော့ဆောင်လို့ရှိရင်အကျိုးရှိမှမသိတော့အကျိုးရှိတာလည်းပဲမလုံးမိဘူးအကျိုးမဲ့တွေလုံးပြီးတော့ မတော်တာတွေလုပ်ပြီးတော့ဆိုးကျိုးရပြီးတော့တော်တာတွေကိုရှောင်တော့ခေါင်းကျိုးမရဘူးပေါ့အဲ့တော့လူတွေဟာတိတ်ပြီးတော့အစင်တန်နှိပ်သွားတာပဲတမအဲ့ဒါပောတိဒုက္ခလို့ခေါ်ပါတယ်ဒီလောကဒုက္ခမောဟတွေဒါတွေလိုလိုက်ပြီးတော့စေရနာကရုပ်ထားတော့စေရနာကအောက်တန်းကြတော့အဲ့ဒီစေရနာက နောက်နောက်အခါမှာယခုခါလည်းမကောင်းကျိုးတွေရပြီးတော့နောက်နောက်ခါလည်းမကောင်းကျိုးတွေရတာဒုက္ခဟိတုရဲ့နောက်ခါမှာလည်းပဲရှင်ရဲ့မျိုးစုံရခြင်းအကြောင်းဖြစ်သွားတယ်ဒီခုလည်းမကောင်းနောက်လည်းမကောင်းဘူးအဲ့လိုဖြစ်သွားတယ်အဲ့ဒါလိုဒုက္ခပေးတဲ့ကိလေသာတွေပါဒုက္ခပေးတဲ့ကိလေသာတွေကို ကိုယ်က သူတို့ကိုညှတာထောက်ထားနေမယ်ဆိုလို့ရှိရင်သူတို့ကပို့ပြီးတော့အနိုင်ကျင့်မှာပေါ့အဲ့ဒါကိုရိယာနေဆိုတော့ဒါတွေပဲအဲ့ဒီကိုရိယာနေကိုမချမ်းမတာပဲနဲ့ပေါ့လေအဲရစ်ဆက်ဆက်လုံနိုင်ပါသူတို့တုံ့ပြန်နိုင်ပါဒါမှသူတို့အနေရမှာပါ တေရဌာနမှာဒီဝိညာဉ်ဘီရင်ကရှင်သာရကိနာကိုအခိုးတက်တဲ့ပတ်သက်ပြီးတော့ဗောလေလေးထားရဲ့ချက်ကလေးကိုဖြေပုံလေးဟာဘုန်းကြီးတို့တရားထုတ်တဲ့ပုဂ္ဂိုလ်ကြီးသိပြီးတော့မှတ်သားစရာကောင်းပါလေအဲဒီမှာပြသတာမိမိသားဘီရင်က ခိုးတောက်ခိုးတောက်မှာအင်္ဂါ၅ပါးလို့ကြားဥပါတယ်တဲ့ခိုးတောက်ဆိုတာအပူကိုလည်းရှိတယ်အေးလည်းရှိတယ်ရေခဲပြင်ထဲမှာလည်းအေးခွေအေးငွေ့ရှိတာပဲသူကတော့သိအေးလုံးအကြည့်လို့ရှိရင်လည်းပဲဒါခန္ဓာကိုယ်ဒုက္ခပြေးတာပဲသူကလည်းသူလည်းလောင်တာပဲအပူကလည်းလောင်တာကြီးအကုန်လုံးလောင်တာကြီးမသက်တာပဲ အဲ့ဒါအခိုးတက်ခေါ်ပါလေပတိအပူအေးအခိုးတက်ပေါ့လေခုဒီမှာတော့အပူတက်ပဲဆိုကြပါစို့ပူတက်ပူဝိဇ္ဇဝိဇ္ဇဒုတိယအင်္ဂါမှာပြထားပါလေရှင်နာကသေနာကလိလပီမိကြီးကိုပြတာမိကြီးတဲ့တေဇောအခိုးတက်မှာပါလေ ကိုးတတ်ဟာသူကကျင်နာထောက်ထားကနာညာတာတာမရှိဘူးတဲ့ဒါလေးအစပြောပါလားအဲ့တော့မိဟာကျင်နာထောက်တာကနာညာတာကိုရှိလို့ပြင်းထန်တဲ့အာထုပ်ရဲ့ယောဂီပုဂ္ဂိုလ်ကလည်းပဲကျင်နာထောက်တာကနာညာတာမှုကင်းရမယ် အဲ့လိုဆိုထားတာလေးရှိတယ်နည်းဟာစလောင်လာပြီဆိုလို့ရှိရင်တော့သူ့လောင်တဲ့လမ်းလျှောက်မှာတော့လောင်စာရီပေါ်မှာတနာပါတယ်ဆိုပြီးတော့ကိုယ်ရှောင်သွားဘူးကွက်ရှောင်သွားဘူးတောက်လျှောက်လောင်သွားတာပဲ။ ဒီပစ္စည်းကဘုဒ္ဓမှာဒီပစ္စည်းကဘုံမတောင်ဘုံတောင်တဲ့ပစ္စည်းတွေပဲကွက်လွန်သွားမယ်ဘုဒ္ဓတဲ့ပစ္စည်းတွေခွက်ချန်ထားလို့ဆိုဒီလိုလည်းမရှိဘူးလုံးစားဖန်တမြဘယ်ပုံမှာပဲဖြစ်ဖြစ်တော့သူကညှတာထောက်ထားခြင်းတနာခြင်းဘာလို့ရှိဘူးတောက်လျှောက်လွန်သွားတာပဲဒါမိရဲ့တဘာဝလေးကိုမိရဲ့စွန့်ရည်တတိကိုပေါ့လေရှင်လာကဒီလာကထုတ်ပြပါလေ ထို့အတူပဲပြင်းပြင်းထန်ထန်အခုလိုအထုံတဲ့ပုဂ္ဂိုလ်ကလည်းပဲအကြမ်းလာလို့ကိလေသာတွေပေါ့လေမိမိတဏ္ဍမှာမကတ်ရအောင်ပေါ့လေအလုသဘောနဲ့ကိလေသာတွေကိုရှုနှက်တဲ့အခါဖယ်ရှားတဲ့အခါပေါ့လေအဲ့ဒီကိလေသာတွေအလုံးပေါ်မှာညာမနေနဲ့ထောက်ထားရဲ့ နာမနေနဲ့ဆိုလိုတာတော့သူတို့ပုံမှာရင်းရစစ်စစ်ပေါ်လေပယ်ရှားနိုင်ရပဲပေါ့ဒီအဲ့ဒါလေးကိုတရားရှိမှဖုန်လာပေါ့လေတုတ်ပြန်လောင်ကျွမ်းပြရမယ်ဆိုတဲ့အတိတ်ပဲဒါပါပဲတုတ်ပြန်ရှုပ်ရှုပ်ရပြရမယ်ဆိုတဲ့အတိတ်ပဲပါပဲ တကိုယ်လုံးရှုဘူးကြည်ရဲမှာအတိတ်တဲ့ပေါ်လာတဲ့ရှုွက်ကလေးတွေပေါ့လေယုံနာရှုွက်ကလေးတွေပေါ့လေကြောင်းကျိုးဆက်ပြီးတော့ဖြစ်နေတဲ့ယုံနာရှုွက်တွေပေါ့မှာပေါ်ပေါ်ချင်းလက်ငင်းပေါ်လေစောစောပိုင်းကပြောခဲ့တဲ့အတိုင်းပေါ့လေတစ်ချိန်လို့တခုံလို့ရင်းစလို့ခက်မြန်မြန် အတင်းတိုးပြီးတော့ပေါ့လေဒီမှာပေါ်လာတဲ့အာယုအရာမိလိရပြီးတော့ယူရတာအတင်းလို့တစ်ခါတည်းဝင်တိုးရတာပဲဒီမှာဒါပဲအဲဒီလိုကိစ္စကြီးဆောင်ရမှာအာတာပလုံးလောက်ကြီးအရေးကြီးတယ်အာတာပဆိုတာအပူပေးတယ်လုံနှိပ်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့လေ ကိလေသာအဆိုစိတ်တတ်တွေကိုချုပ်ခန်းပြီးတော့မိတိတ်ပြတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်မလားအဲဒီလိုမျိုးကိလေသာအဆိုတတ်တွေကိုပြန်ပြီးတော့ဗောလေကိုကသူကကိုယ့်ဘဝကိုလောင်စာဖြစ်နေထားတယ်ကိလေသာကိုကဝိရိယနဲ့တုံ့ပြန်ပြီးတော့ဗောလေတုံ့ပြန်လောင်ဗောလေနော် ကိုရီးယားဆက်ရမယ်ဒီအစာပြုတ်ကျုပ်ပါအထောက်မှုနိတဆင့်တိုးရဲ့ဝိရိယရှိညှင့်ပြီးတော့ဗောလေအပြင်းကလွမြောက်ကျုပ်ပါအထောက်မှုအစစ်စစ်တိုးရဲ့ကိလေသာတွေကိုတခါတည်းလောင်မြက်ပြီးတဲ့အထိဗောလေကျုပ်ပါအထောက်မှုတဲ့အဲ့ဒီကျုပ်ပါအထောက်မှုဝိရိယအရှိညှင့်တည်ပြီးတော့လုပ်ရပါတယ် နည်းနည်းလေးမှလျှော့လို့ယော့လို့မရပါဘူးစိတ်ကနိုင်မလို့မြည်ဒါလျှော့လို့မရပါဘူးတိတ်ပြီးတော့ကုရုဆက်ရပါတယ်တော့တိတ်ပြီးတော့ဝိရိယထားရပါတယ်တော့အဲဒီတော့ယောဂီတွေကိုယ်မှာခုနကျုံရတဲ့အာရုံနဲ့ဆက်ပြီးတော့ဗောလေကိလေသာအလောင်းခံရအောင်လို့ စက္ကန့်တိုင်းမလတ်ပေါ်လေတချိန်လုံးတဟုံတို့ဝိရိယရှိသလားอืมပြီးတော့အာအချိန်မီပေါ့လေချိန်မီပေါ့လေအမြန်နှုံးပေါ့လေอืมမြောင်းမြန်ဆန်ရဲ့လားအယုပေါ်လာတာ ਨੇ အတင်းတိုးပြီးတော့အဲ့ဒီအာကိုအရာကြီးဖတ်ဖို့ရံအတွက်ပေါ့လေ ဆုတ်ကြမိရလားဖြတ်ကလေးအောင်ပေါ်လာတယ်ဒီကလေးဖြတ်ကလေးဆိုတခါအဲ့ဒီစီရောက်တော့အတိတိုးရလားဆိုတော့ကိုယ့်အကူမေကုထုတ်အောင်ပါပဲမြတ်စွာဘုရားတော်ကမှစတိပဋ္ဌာန်မှာပါရဲ့အတိတ်ပဲပေါ့ဒီအလွန်ကဲကိုပဲထူးခြားတဲ့တတိဖြစ်ဖို့ရာအတွက်အမျိုးအစားအလွန်အကောင်းဆုံးတတိဖြစ်ဖို့ရာအတွက်ကတော့ ဝိရိယအရှိန်ညှင့်မတင်ပဲနဲ့တော့ဝိရိယအဖူမပေးပဲနဲ့တော့ကိလေသာတွေကိုတုံ့ပြန်ကိုကချုပ်မယ်လောက်တဲ့ဝိရိယစွမ်းတတ္တိမရှိပဲနဲ့တော့ဘယ်တော့မှမရပါဘူးဒီတော့ကိလေသာတွေကိုကိုကကြားနေဖို့မလိုဘူးကိုယ်လည်းပဲပြန်ရက်ဆက်ရမှာလေသူတို့ကကိုယ်ရက်ဆက်ထားတယ်ကိုယ်လည်းတုတ်ပြန်ပြန်ရက်ဆက်ရမှာလေမရဘူးလေအဲ့ဒါတွေကိုသိစေခြင်းလို့ လောကစကားနဲ့ပေါ့လေအရှိန်အဟုန်နဲ့ရှင်ဟုန်ရှိရမယ်အာရုံပေါ်လာတဲ့အတင်းတိုးပြီးတော့ကိုအဲ့ဒါကိုလူရတဲ့လူဖြစ်ပြီးတော့လုပ်အောင်ဆိုတာဒါကြီးပြောထားပါတယ်စကားတော့ကြမ်းပြီမယ်လို့ကိရိတာကိုတော့မညာရဘူးကိုယ်တဏ္ဍာမရှိတဲ့ကိရိတာဆိုတော့သူများလည်းစော်ရတာလည်းမဟုတ်ဘူးသူများလည်းနှိမ့်ဆက်တာမဟုတ်ဘူး ဒုက္ခပင်ကလည်းကြည်နေတယ်ဆိုတော့ဒီရန်သူကိုလည်းပဲလက်ခံထားလို့မတော်ဘူးအဲတော့သူကကိုယ့်ကိုအမြဲတမ်းဒုက္ခပေးနေပြီဆိုတော့ကိုယ်လည်းပဲသူ့ပြန်တနာလေးကိုမလို့အဲတော့ခပ်ပေါ်ပေါ်လုပ်တဲ့ပုဂ္ဂိုလ်ကြီးမရှိမဆန်လုပ်တဲ့ပုဂ္ဂိုလ်ကြီးမယုံမသိလုပ်တဲ့ပုဂ္ဂိုလ်ကြီးယန္နာယန္နာလုပ်တဲ့ပုဂ္ဂိုလ်ကြီးဒါပါလေဒါပဲလို့ရပါကြောင်လဲဆိုတော့အဲအတွေးခေါ်တွေးခေါ်နေမှာအတိညာဖြစ်တယ်ဆိုတဲ့အစွဲရှိတဲ့ပုဂ္ဂိုလ်ကြီးကတော့ ဒီကိလေသာကိုအရာကြီးပေါ့လေပြန်ပြီးတော့နိုင်ဖို့ရတော့သိမလွယ်ဘူးကိလေသာတွေကိုအနိုင်ရလို့ရှိရင်သူတို့ကပူလောင်ရှင်းရပြုလုပ်တတ်တဲ့အရာတွေဆိုတော့ ပူလောင်ခြင်းတော့ရှိရစီတတ်တဲ့ဆိုးကျိုးပြည့်စီတတ်တဲ့ဟာတွေကဲနေဆိုရင်အေးချမ်းတာပေါ့အဲ့ဒီအေးချမ်းမှုအမတ်ပဲရှိတဲ့အေးချမ်းမှုအဲ့ဒီအေးချမ်းမှုရဲ့ဂုံကြီးကိုပေါ့လေနားလည်ပြီးတော့ယုံကြည်ကြည့်ရမယ်ဒီအေးချမ်းမှုကအကောင်းဆုံးပဲဆိုတာကိုယုံကြည်ကြည့်ရမယ် ယုံကြည်လို့ရှိရင်အဲ့ဒီအေးချမ်းမှုရလို့တဲ့ဆန္ဒလည်းပဲဖြစ်လာတာပဲဆန္ဒဖြစ်တယ်ဆိုလို့ရှိရင်ခုနကိုယ်မှမရှိသေးတဲ့ခုနအတ္တပလုံးလာဝိရိယမျိုးပေါ်လေတော့အစာပြုတ်ကျိုးပါအထုမှုအစာပေါ်လေကိလေသာတွေကိုတုတ်ပြန်ရှုပ်ဆိုင်နိုင်တဲ့ဆောင်းတတိတွေဒါတွေရလာမှာပဲ နော်သူ့ကိုပြိတ္တာရိုးတာမကြံပေါ့လေနှုံနည်းအပြတ်ရှင်းနိုင်တဲ့အသိပညာတွေတဲ့နောက်ပိုင်းရောက်လာမှာနောက်ပိုင်းပါလာမှာပဲအဲ့ဒါဒီပါလာမှာကိစ္စပြည့်စုံပါတယ်အခုတော့ဒုံနာဝရိယမဆိုင်လို့တတိမဲ့ပြီဆိုလို့ရှိရင်စိတ်ဆုစိပြည့်ပြီးတော့ဖြစ်ခွင့်ရှိတဲ့ကိရိတာပရိယုဌာဏကိရိတာတွေဟောဒီထားကြွတောင်းကြတဲ့ကိရိတာတွေကိုပဲ ဒါလောက်ပဲနိုင်သေးတာပဲဒါလောက်နိုင်တော်လာပါပြီခုလောလောဆယ်တော့ဝိရိယကအပြင်းကအစကိရိတာဖြစ်ခွင့်မပြုဘူးကိရိတာလက်မခံပယ်လာတယ်ဝိရိယဖြစ်တော်လို့ရှိရင်တတိလဲလာပြီတတိကသက္ခဝရဏဂုတ်တိဆိုတာပေါ့လေတတိမဲ့လို့တတိမထားလို့ ပေါ်တဲ့အာယုကိုစောစောမြဲမရှုလို့ဖြစ်ခွင့်ရတဲ့ကိလေသာတွေကိုသူကကာဝယ်ထားတယ်စိတ်ရှင်မူရအောင်သူကပိတ်ဆို့ထားတယ်ဟောလုံချုံနေတဲ့ကုတ်တိစိတ်ရှင်မကိလေသာတွေမဝင်ဘူးဒီမှာလုံချုံလို့လွတ်လာလို့အေးချမ်းလို့နောက်တော့စံကြည့်ဆိုတာပေါ့လေဒီထဲမှာစိုက်ကြသွားတဲ့ခါကျတော့ အဲ့ဒီခိုက်တံနေမှာတော့စိတ်ဟာတမက်တဲ့ຢာကန်းနဲ့လှုပ်ရှားတော့လည်းမရှိဘူးဘလို့ပဲတမက်ဆရာနဲ့တွေ့တွေ့တမက်နဲ့တမက်ဝင်ပြီးတော့လှုပ်ရှားတာမရှိဘလို့ပဲမုန်းဆရာနဲ့တွေ့တွေ့ဒေါသတွေဝင်ပြီးတော့လှုပ်ရှားတာမရှိဘူးသူတော့အတိညာတော်ဖြစ်သေးဘူးပေါ့လေစဉ်းစားကြည့်ပေါ့အဲ့ဒီမှာစိတ်ထဲမှာတုံးချံစူပွက်တဲ့တခိုးဓမြလို့ပေါ့လေအဲ့ဒီကိဋ္တိတာတွေကိုတော့ဒီ ဝိရိယဥရှိတယ်တတိတမာတိဒီ၃မျိုးကပေါ့လေတမာတိခန္ဓာ၃မျိုးကကာကွယ်ဆောက်ရှောက်ထားတာတဲ့တောက်ချောင်းကိုခေါင်းနေတာဖြစ်လာရင်ဘာလုပ်လဲဖြစ်လာတော့လည်းပဲကုစားဖို့ရှုမှတ်ပြီးတော့ပယ်ပြပေါ့မိမလောင်ခင်အကျိုးရင်းကာကွယ်လို့ပေါ့လေကျိုးရင်းကာကွယ်ပြီးအနိုင်ယူလို့ပေါ့လောင်လာတော့ဘာလို့တောင်းလိုက်နေနေရိတ်တော့ပေါ့အဲ့ဒီအဲ့ဒီစတင်နဲ့တော့ရတာပဲ တော့အဲ့ဒီဆင်လို့တော့ခိုက်တာလို့အားဆိုင်တယ်လို့တတိလေးဖြစ်ပြီဆိုရင်စိတ်ဆူရှိရတဲ့အခါမှာကိလေသာတွေကအောင်ပွဲခံနေတာပဲကိလေသာတွေပြန်ပြီးတော့ရှုပ်နိုင်နေတာပဲဘယ်တော့ကောင်းသလဲတစ်စိတ်ကတစ်စိတ်ကမှဆိုလို့ရှိရင်ဝိရိယတတိကမာတိဖြစ်သွားရင်ဟွန်းနော်တမင်းပါဆိုစိတ်ကမော60ချိန်မော60ပေါ့လေကိုယ်ရင်းရင်းရည်ရရတော့တာ ဟမ်ဘာမှလှုပ်ရှားမှုမရှိဘူး9မိနစ်ဆို300တနားရီဆို3600နာရီပေါင်းများစွာအထောက်ရတယ်ဆိုတော့3600 3600တွဲကြည့်ပါဘယ်လောက်ရှိမလဲဆိုတော့အဲ့ဒါစိတ်ပိုင်းဆိုင်ရာအားတွေပဲသူမှခံပြီးတော့အထုတ်တဲ့အတွက်ပြိဿကလှုပ်ပြီးတော့မလွတ်တမ်းမှတ်နိုင်တဲ့အတွက်စိတ်ပိုင်းဆိုင်ရာအားတွေဟာမရေတွက်နိုင်အောင်ဖြစ်လာတာပဲဒီမှာ အဲ့ဒီစိတ်တကြိုးတကြိမ်ဟာဘာမှအားမရှိပြီပဲလို့သဘောတူလေးတန်ရှင်းတဲ့စိတ်လေးတွေတစ်ခုနဲ့တစ်ခုပူးကပ်ပြီးတော့ဆက်သွားပြီဆိုလို့ရှိရင်အောဘယ်ကောင်းတဲ့ energy ဆိုတော့ထွက်လာတာပဲတော့အဲ့ဒီတိုင်လုံးကြဖို့ရပါလေရိုးသေးသေးလုံးကြဖို့ရဘုန်းကြီးလေးလေးနဲ့တိုက်တွန်းရင်းနဲ့ဒီနေ့တနားကြီးပြည့်တော့ပြအဆုံးသတ်ပါလေ That's all for today.